အပိအိနေဘိခဝေသေးလေးပက်လက်နတ်ပြည်တဲ့ဆိုတဲ့အစာရေရနဲ့တူတယ်။သာပြီးအိနေဘိခဝေဆိုတာဘာပြောတာတော့သာပြီးတော့အိနေတဲ့ယဟန်သေတဲ့အခါကျတော့ပဲရောက်တော့နတ်ပြည်ရောက်တယ်နော်။ကောင်းဘူးလား။အတော်လွယ်တာပဲနော်။သာပြီးအိနေဘိခဝေသေးလေးပက်လက်နတ်ပြည်တဲ့တဲ့ ဟုတ်တယ်သေးတဲ့အခါကျတော့ပလက်ကြီးပဲကြီးကြဲကမျက်နှာကအထက်မော့ကြည့်ထားတာနတ်ပြည်ကိုအဲ့တော့တဲ့ရောပေါ့ဒါပေမဲ့အဲ့ဒါကိုပြင်ထားတာရှိသေးတယ်လေသာတိဘိက္ခဝေသာတိအိနေဘိက္ခဝေသေလေငုတ်တုတ်ဂိစကုတ်ဟောဟောဟမ်သာပြီးတော့အိအိပြီးတော့သာအဲ့ဒီဟန်သေးတဲ့အခါကျတော့ငုတ်တုတ်ကြီးတယ်ရောက်တဲ့အခါကျတော့ဘယ်ရောက်တော့ ဂိသကုတ်တဲ့ဂိသကုတ်ဆိုတော့ဘာလောက်တာဘသူတို့ရဲ့စံပြောရလဲဂိသကုတ်ဆိုတဲ့ပါဠိစကားကဂိသကုတသူရဲ့ပါဠိစကားဂိသဂိသကုတဂိသဆိုတာကလင်းဒကုတဆိုတာကတောင်တို့ဂိသကုတဆိုတာလင်းဒတို့နေရာတောင်တို့တဲ့လင်းဒတို့နေရာတောင်တို့တဲ့အဲ့ဒီတောင်ရဲ့ တောင်တို့မှာလင်းနာတွေအတိုက်အုံဖွဲ့ပြီးနေတယ်တဲ့ဒါကြောင့်အဲဒီတောင်တို့ကိုဂိဇာကုဒဂိဇကုတ်လို့ခေါ်ရဲတဲ့ဒီလိုလဲတစ်မျိုးဖွင့်တယ်နောက်တစ်မျိုးကအဲ့ဒီနေရာအဲ့ဒီတောင်တို့ကတဲ့လင်းနာကြီးကုတ်ကုတ်ကြီးထိုင်းနေတာနဲ့တူးတယ်တဲ့ဒါကြောင့်မို့လင်းနာနဲ့တူလို့ဂိဇကုဒဂိဇကုတ်လို့အဲ့ဒီလိုလဲခေါ်ရဲတဲ့ဒါပေမဲ့ လင်းသားနဲ့တူလို့ပဲဂိသကုတ်ခေါ်ခေါ်လင်းသားတို့နေရာဖြစ်တဲ့အတွက်ပဲဂိသကုတ်တို့ခေါ်ခေါ်လင်းသားဆိုတဲ့အကောင်နဲ့စပ်လာပြီဆိုတဲ့ကအဲ့ဒါကောင်းအောင်မလားမကောင်းတော့ဘူးအဲ့ဒီဂိသကုတ်ကိုအခုတော့ခြေချင်းကုန်းချောင်းသာသာသာလေးနဲ့တက်လို့ရပါတယ်ရာဇဂိုပြည်နာမှာ အရှင်မောက္ကလန်တို့အရှင်လက္ခဏာတို့ဂိသကုတ်တောင်ကတဖြည်းဖြည်းဆင်းလာပြီဆိုတော့ အရှင်မောကလန်ကအဲ့ဒီဂိဇဂုတ်တောင်းတလျှောက်မှာအိုးထူးထူးဆန်းဆန်းအကောင်နေမြင်ရတာတဲ့တချို့လဲခေါင်းကဝက်ကောင်းတဲ့ခန္ဓာကိုယ်ကလူကိုတဲ့အဲ့ဒီဝက်ကောင်းတဲ့ကဝက်နှုတ်သေးထဲမှာအမြီးကတန်းလန်းကြလို့အဲ့ဒီအမြီးတန်းလန်းနေရမှာတခါပိုးလောက်တွေကတဖွာဖွာကြလို့အာတချို့ကလည်းပဲအကောင်ကြီးကတောင်လောက်တဲ့ဗဇက်ကလေးကအပေါက်လောက်တဲ့ အမျိုးမျိုးပါပဲအကောင်တွေရှင်မောကလန်တွေ့ရတော့အရှင်လက္ခဏာတော့မတွေ့ရဘူးအရှင်မောကလန်အရှင်လက္ခဏာကိုပြောပြခြင်းနဲ့ဟဲ့အဲ့ဒီမြင်လားအဲ့ဟိုအကောင်ကြီးဘလို့ကောင်ကြီးမှမသိဘူးပြောပြခြင်းနဲ့ဒါမှမလို့သူသာမြင်ပြီးအရှင်လက္ခဏာမမြင်တော့ပြောလဲယုံမှမဟုတ်တော့မပြောဘူးအဲ့လိုအကောင်တွေဂိသကုတ်တောင်မှတိတ်ပေါ်တယ်တဲ့ဒါကြောင့်မလို့ဂိသကုတ်တောင်ဆိုတာအဲ့လိုမလမပကွာကြတတ်တာအကောင်တွေပေါ်ရနေရဌာနဖြစ်တယ်ဒါကြောင့်မလို့ သေလေငုတ်တုတ်ဂိဇဂုတ်ဆိုဘုန်းကြီးလည်းပဲအဲ့ဒီငုတ်တုတ်သေးတဲ့ဘုန်းကြီးလည်းပဲအဲ့ဒီဂိဇဂုတ်မှာသွားမှာပဲဒါပေမဲ့လို့တင်မလင်ငွေနဲ့မျက်လွာချပြီးတရားမှန်ရင်သေးတာကတော့မသွားပါဘူးအဲ့ဒီကိုဟုတ်ကလားငုတ်တုတ်သေးနာသွားမှာတင်မလင်ငွေတိုင်းပြီးမျက်လွာချတရားမှန်ရင်သွားလို့တော့နတ်ပြည်သေးကြတယ်အဲ့ဒါနတ်ပြည်မှာသမဏနတ်သားဆိုတာအဲ့ဒါလို့တရားမှန်ရင်ပြန်တော်မူသွားလို့မလို့နတ်ပြည်ရောက်သွားလို့နတ်ပြည်ကြတော့လည်း မျက်စိကမှိတ်တော့မယ်တရားကမှတ်တော့ဖြစ်နေလို့သူ့ကိုယ်ကနတ်သားဖြစ်မှတောင်ဖြစ်မသိဘူးဖြစ်နေတဲ့နောက်ကြတော့မှနတ်သားမျိုးတွေနဲ့နတ်သမီးတွေကရှေ့ကကိုလုံးပေါ်မှန်ကြီးထောင်ပြီးတော့ဒုရိယာတွေဒီတချင်းတွေဆိုလိုက်မှသူ့ကိုယ်သူမျက်စိဖွင့်ကြည့်လိုက်တော့မှန်နဲ့မှနတ်သားပုံတွေ့တော့မှဟဲငါဟာဘယ်နဲ့ဘယ်လိုဖြစ်ပါလဲအဲ့ဒီကြတော့မှနတ်သားဖြစ်မှန်သိတယ်တဲ့အဲ့ဒါသာတိအိနေဘိက္ခဝေတေလေငုတ်တုဂိသကုတ်ဆိုတော့ စာပီအိအိပီစာစကားတော်ပြောတောင်းပြောပရိယလည်းမရှိပฏิပတ်လည်းမရှိသိတဲ့အခါကျတော့ငုတ်တုတ်ကြီးဆိုလို့ရှိရင်တော့ဂိစကုတ်သွားသွားပြီးတော့အဲ့ဟိုအကောင်နေနဲ့သွားပြီးအပေါင်းဖို့ဖြစ်ရအဲ့ဒီအကောင်နေဘာခေါ်တဲ့တော့ပြိတ္တာတဲ့ပြိတ္တာတဲ့အပယ်လေးပုံနဲ့ကတပုံပေါ့အဲခုနလိုရာဇနာနာတရားထိုင်ပြီးတော့မျက်စိမိတ်ပြီးတော့ဖောင်းနာပိဏာကစပြီးရှူနေကျွေး နာရကျင်နာကြိုက်တာခဲတာတောင်းတာတင်းတာရှုနေတဲ့ပုဂ္ဂိုလ်ကတော့သူကတော့တေလို့တော့တေလို့မှမသိ၊ွယ်လို့တော့ွယ်လို့မှမသိဘူးနတ်ပြည်အသာရောက်သွားတာအဲ့ဒီယဟန်မျိုးကြတော့ဘလို့အဆိုရှိလဲကြားဘူးလားဟမ်မကြားဘူးလားဩဒါလည်းမကြားဘူးပဲဟိုဒါဖြင့်ကြားဘူးတဲ့ကြားဘူးအောင်ပြောလိုက်ရမှာပေါ့နော်တရားရှုနေဘိက္ခဝေသေးလေနတ်ပြည်တဲ့ဟော ကြားဘူးပြီလားပါတယ်တော့နာပြေတယ်ဒါပြင်ယောဂီတော့မပါဘူးလားဖေရလို့မေးစရာမရှိဘူးလားတရားရှုနေယောဂီတွေသေလေနတ်တွေတက်ဟုတ်ကဲ့လားဒါပေမဲ့အဲ့ဒီသမဏနတ္တကတော့နတ်ပြေရောက်လို့ပြန်ပြီးနတ်ပြမှန်ပြီးတော့အိုးဒုက္ခပါလားငါဒီလောက်တပြားတန်ပြီးစိမ်ကိုမှန်းတာမဟုတ်ဘူးတသိဉ္ဇချမ်းသာမှန်းတာပြည့်ကြောင်တပြားတန်ရနေလဲလို့ စိတ်မချမ်းသာဘူးတဲ့မှန်းတာကတသိန်းနဲ့မှန်းတာလေရတော့တပြားတန်ရနေလို့တဲ့တသိန်းနဲ့ဆိုတာပါတော့နိဗ္ဗာန်ချမ်းသာမှတ်ပြီးတရားအထုတ်တာရတော့ကာမဂုဏ်အာယုံပေါ်တဲ့နတ်တို့တော်မှလာပြီးဖြစ်နေလို့မလို့စိတ်မချမ်းသာဘူးတဲ့လှည့်ကြည့်လိုက်တော့နတ်သမီးတွေတဲ့အမလေးချောလိုက်လှလိုက်တာတဲ့အတုမရှိဘူးတဲ့သို့သောသူ့စိတ်ထဲမြင်တာတော့ဘလူးမတွေလို့မြင် မလေးဒုက္ခပါလားဟဲ့ဘလူးမနေနဲ့ဘလူးလားတွေ့နေပါလိမ့်မလဲဘလူးတောင်မှတာမန်ဘလူးမဟုတ်တဲ့ပိတာစတဲ့မြေပုတ်ဘလူးမတွေတဲ့ပိတာစကဏဒေဝိတံအဲဒါလိုမြင်လို့မလို့မဖြစ်ချေပါဘူးဆိုပြီးတော့လူပြေချက်ချင်းပြန်ဆင်းမြတ်စွာဘုရားစီသွားတရားလျှောက်တာဒီနတ်သားအဲ့ဒါတရားရှုတဲ့ပုဂ္ဂိုလ်များနတ်ပြည်လောကဘယ်တော့မှအထင်မကြီးဘူးနတ်သမီးလည်းအထင်မကြီးဘူးဘလူးလိုပဲထင်တယ် အဲတော့တရားရှုတဲ့မှတ်တဲ့ပုဂ္ဂိုလ်များနတ်သမီးတောင်မှပဲမြေဘုတ်ဘလူးလို့ထင်ပြီဆိုလို့ရှိရင်တော့လူသမီးဆိုရင်တော့ပြောစရာမလိုတော့ဘူးဘလို့ထင်မလဲမြေဘုတ်ဘလူးတဲ့အစာပေါင်းများစွာဆိုးတဲ့ဟာတွေလို့မထင်မိဘူးလားထင်မှာထင်မှာအဲ့ဒါအခုဒီမှာယဟန်သိတွေကိုရင်သိတွေတရားရှုနေကြတယ်အိမ်ပြန်ရင်အဲ့လိုထင်တော့မှာပဲနော်အဲ့လိုထင်တော့မှာပဲအိမ်ပြန်ရင် အဲ့လိုတင်တော့မှာပဲအိမ်လည်းနေနိုင်မှာမဟုတ်ဘူးချက်ချင်းပြန်ပြေးလာမှာပဲဒီတော့အဲ့ဒီဘုန်းကြီးကဒကာကတော့ပစ္စည်းလေးပါမလိုရမလိုရအောင်ထောက်ပံ့လှူဒန်းထားတယ်သူကတော့သာပြီးအိမ်နေဘိတ်ကိုပဲပဲလက်တော့ဟုတ်ပုံမရဘူးငုတ်တုတ်သမားပဲဖြစ်လိုက်နော်ငုတ်တုတ်သမားပဲဖြစ်မယ်ဒီနေ့တော့ယဟန္တာတပါးကအဲ့ဒီရွာရောက်လာတော့ဒေသစာရီလှိလျင်းပေါ့လေရွာတဲ့ဆွမ်းငံဝင်ဆွမ်းငံဝင်တော့ယဟန္တာဆိုတော့လောဘဒေါသမောဟကိလေသာခတ်သိမ်းကင်းငြိမ်းမိသားပုဂ္ဂိုလ်ဆိုတော့ အင်မတန်အိန္ဒြေသိက္ခာတွေကငြိမ်သက်ကြည်လင်တယ်အိန္ဒြေသိက္ခာတွေကငြိမ်သက်ကြည်လင်တော့မျက်နှာတော်ကလည်းပဲငြိမ်သက်အေးမြဒါကြောင့်မလို့ဖူးမြင်ရသူပုဂ္ဂိုလ်မှန်သမျှအဲ့ဒီယဟန်တော်ကိုကြည်ညိုကြတယ်တဲ့ဒါကြောင့်ဆွမ်းကွမ်းပြုစုကြလောင်းကြတယ်အခုနကျောင်းတကာအိမ်နာရောက်တော့ကျောင်းတကာကသူများတဲ့ပို့ပြီးထူးခဲလို့ကြီးညိုတယ်တဲ့ဒီပုဂ္ဂိုလ်မှယဟန္တာမဖြစ်ပဲပုဂ္ဂိုလ်ယဟန္တာဖြစ်ဦးမလဲအင်မတန်တည်ကြည်ငြိမ်သက်ပြီးတော့ကြည်လင်တဲ့ မျက်နှာတော်နဲ့ကြီးညိုပွဲအတိကြည်နေတာပဲဆိုပြီးတော့အိမ်မော်ပင့်ပြီးတော့ဆွမ်းကြကြနာနာလောင်းအဲ့ဒီအချိန်မှာသူ့ဘုန်းကြီးကလည်းပဲဆောင်းကန်ကြွတဲ့အချိန်တိုးနေတိုးနေတော့သူ့ဘုန်းကြီးနဲ့စိတ်ထဲကရှင်မိမှာပေါ့လေရှင်မိတော့အင်မတန်ကွာနေတာကိုနေပုံထိုင်ပုံပြောပုံဆိုပုံဝတ်ပုံစားပုံသွားပုံလာပုံကြည်ပုံ ရှုပုံကအစအင်မတန်ကွာချနေရတာတွေ့တဲ့အခါကျတော့သူ့ဘုန်းကြီးသူမေ့သွားတယ် မေ့သွားပြီတရားနာရှင်မြတ်ပဲသူအရေးတယူနဲ့ရိုးရိုးသေးသေးပြုစုပြီးတော့ဆွန်းလောင်းလှူတယ်အဲ့ဒါလည်းမကသေးဘူးသင်္ကန်းကလည်းအစင်းသိရှိတော့သင်္ကန်းလှူလိုက်သေးတယ်ရှင်ဘုရားဒီသင်္ကန်းကိုကြောင်းကြတော့ဝတ်ယုံပါအရှင်ဘုရားတခြားဒေသစာရီမကြွချီပါနဲ့အောင်တပည့်တော်တို့ယူထားတဲ့ကြောင်းချီပါတယ်အဲ့ဒီကြောင်းမှာတရက်တန်နီးနှစ်ရက်တန်နီးသတင်းသုံးပြီးတပည့်တော်များချီးမြှောက်ပါအောင်ဘုရားသင်္ကန်းလည်းလှူလိုက်တယ်ပြီးတဲ့အခါကျတော့ အရှင်ဘုရားဆန်တော်များကလည်းပဲမရိပ်တာကြာလို့မလို့ရှင်းနေပါပြီဗျာဒါကြောင့်ကြောင်ပြန်ကြွမကြခင်မဲ့တပည့်တော်ဆတ်တာတွေခေါ်လာပြီးတော့ရှင်ဘုရားဆံရိပ်ဆံပြတ်ကုသိုလ်တပည့်တော်ယူခြင်းပါတယ်ဘုရားလက်ခံတော်မူပါအမတန်ရိုးရိုးသေးသေးနဲ့ကြီးကြီးညိုညိုလှိုက်လိုက်လဲလဲတဲ့စိတ်နဲ့ရှောက်ဗယန္နာမတိမြတ်ကတော့အသာပဲငြိမ်ပြီးမျက်လွှာချနေအဲဟိုဘက်ကထိုင်နေတဲ့ဘုန်းကြီးကမျက်စောင်းတစ်ခဲခဲ ဒီတကဖြစ်ပြီးကြည်ဘာမှမသိညာမှမသိနဲ့ဘယ်ဟာဘုံကြီးမှမသိပဲနဲ့အာတဲ့နေပြီသူစိတ်ထဲကပေါ့လေအဲ့ဒါလိုပြီးဆိုပြီးမျက်စောင်းတထိုးထိုးနဲ့ဘာဖြစ်နေတာလဲအဲအိဒါအင်မတန်ဖြူစင်တဲ့စိတ်ထားကလေးဖြစ်နေတာနော်အင်မတန်ဖြူစင်တဲ့စိတ်ထားလေးဖြစ်နေဒါရင်မတော်သေးဘူးတကာကအရှင်ဘုရားတဲ့တပည့်တော် မကြခင်ပဲဆတ်တာတယ်လဲခေါ်ခဲ့ပါမယ်ဖရာတဲ့အရှင်ဖရာညသတင်းသုံးဖို့ရာအတွက်ညောင်ဆောင်တဲ့တပည့်တော်ယူခဲ့ပါမယ်ဖရာတဲ့။နက်ပြန်ကြတော့လဲတပည့်တော်တို့ကြောင်းဖုန်းကြီးနဲ့အတူတပည့်တော်အိမ်ဆွမ်းဖုန်းပေးကြပါဗျာတဲ့။ဒီတကာပြုစုတာဘယ်နှချက်လဲ။ဘုန်းကြီးတို့တကာကမတွေမှတ်မိလား။နံပါတ်1ဆွန်လူတယ်နံပါတ်2သင်္ကန်းလူတယ်နံပါတ်3ဆံရိပ်ဖို့ရာဆတ်တာတယ်ခေါ်ပေးမယ်။နံပါတ်4ညောင်ဆောင်လဲလူမယ် ယ်နှခုလဲ၄ခုအဲ့ဒီသူ့ကြောင့်ဘုန်းကြီးကဘေးကနေပြီးအဲ့ဒီ၄ခုသေချာမှတ်တာတော်တော်တော်တဲ့ဘုန်းကြီးအဲ့ဒါနဲ့ကြောင်းပြန်ကြွကြောင်းဘုန်းကြီးလည်းကြွရန်နာဘုန်းကြီးလည်းကြွကြောင်းကြတော့ဆွမ်းဖုံးပေးကြတယ်ဆွမ်းဖုံးပေးတော့မနဲ့ကြတော့အဲညနေပိုင်းကြတော့ဒါကလည်းဆက်တာတယ်ခေါ်လာတယ်ခေါ်လာပြီးတော့ဆံကိုရိတ်ပေးတယ်ပြီးတော့ညောင်ဆောင်လည်းယူလာတယ်ညောင်ဆောင်ကိုကြာကြာနာနာခင်းပြင်ပေးတယ် ုန်းကြီးလည်းညကြတော့ယန္နာဖြစ်တဲ့ဆရာတော်လည်းညကြကြိတ်ပေါ့လေမနေ့စောကြတော့ယန္နာဆိုတာတိတ်ကြိတ်တာမဟုတ်ပဲခဏတစ်ဖြုတ်ပဲတရားပဲရှုမှတ်နေတာမနေ့စောကြတော့ဒီတကအိမ်အာယုံသွမ်းပေါ့လေဖုံးပေးဖို့သွားရမယ်ဖုံးပေးဆွမ်းဖုံးပေးဖို့ဆိုလဲဆွမ်းကံမှာပဲပြီးတော့ဆွမ်းယူလာပြီးကြောက်မှပြန်ကြတော့ပြန်ပြီးဖုံးပေးကြတယ်ညကြရင်မယ်အဲ့ဒီမနေ့စောကြရင်မယ်အခုနကြောင်းနိုင်ဘုံကြီးကသူကညအဲ့လိုမပြောဘူးပိုးထိုးနေတယ် ကြဘိုးထိုးနေလို့အဲ့လိုမပြောဘာကြဘိုးတော့အိတ်သာကြဘိုးထိုးနေလို့တညလုံးသလူးလို့သလွင်တလိမ့်လိမ့်နေတယ်အိတ်မပြောဘူးဒီတိုင်းသာဆိုတော့ခက်ပါပြီဒီဆိုတော့ဒီငါเจ้าသားနှစ်ရက်သုံးရက်ဆက်နေပြီဆိုလို့ရှိရင်တော့ငါကိုလုံးဝငါတကာကအသိမှပြုမှတော့မဟုတ်မဟုတ်တော့ပါဘူးသူ့ပဲဒီညိုပြီသူ့ပဲကိုယ်ပဲသူ့ပဲစိတ်ကနေတော့မှာပဲဒီရွာလုံးနဲ့ဒီလိုပဲရှိတော့မှာပဲငါဘယ်လိုလုပ်ရပါမလဲတလူးလူးတလိမ့်လိမ့်နေတယ်အမှန်က သူရာယောနိတော်မနတိကာရတင်တဲ့အောင်ကုသိုလ်ဖြစ်အောင်ဆင်ခြင်နှလုံးသွင်းနိုင်မယ်ဆိုလို့ရှိရင်ဘယ်လိုသွင်းရမှာလဲလို့ဆိုတော့ဩတော်လိုက်တာဒီပုဂ္ဂိုလ်နဲ့ကြီးညိုပွဲရှိလိုက်တာငါငါလည်းသူ့လူများတရားတွေရပြီးတော့သူ့လိုပဲကြီးညိုပွဲကြည့်အောင်နေနိုင်ရင်ဘလောက်ကောင်းမလဲလူများနေတာနဲ့တော့ကြွားချလိုက်တာသူ့လိုပဲဖြစ်အောင်လူများအထုံမှဟဲ့တို့နေတာကပိုးစုပက်ဆက်နဲ့ဒီတိုင်းသာဆိုလို့ရှိရင်တော့သေရမတွေးဝင်စရာပဲဒီပုဂ္ဂိုလ်များကြတော့လည်းပဲ ကိလေသာငြိမ်းလို့မလို့ငြိမ်သက်ကြီးအေးနေလိုက်တာတို့ရွာတရားဓမ္မတွေဒီလိုပုံကိုကြီးညိုကိုယ်ကိုရတာတဲပြီးအကျိုးများတယ်မြေဩဇာကောင်းတဲ့လယ်မြေရာမြေမှာအောင်မြင်တဲ့ဒါနမျိုးစေ့စိုက်ပြရတဲ့အခါကျတော့ဖွံ့ဖြိုးကြီးထွားတဲ့အသီးပင်ရတယ်လို့ကိလေသာခတ်သိမ်းကင်းငြိမ်းလို့မလို့သီလသမာဓိကျင့်ပညာအကျင့်တရားနဲ့ပြည့်စုံတဲ့ဒီလိုပုံကိုမျိုးကိုရှိခိုးရတယ်ဘီဥကျိုးရတယ်ကြီးညိုရတယ်ဖူးမျိုးရတယ် လှူဒန်းရတယ်တရားစကားနာကြရတယ်ဆိုတာတို့တက္ကရာကမတွေအတွက်အင်မတန်အကျိုးများပေးတာပဲဒီပုဂ္ဂိုလ်တို့တို့ကြောင့်မှာ နေနိုင်တဲ့လောက်နေသွားရင်အကျိုးများတယ်များကြမှာပဲဒါကြောင့်မို့အရှင်ဘုရားတပည့်တော်ကိုတနာချီးမြှောက်သောအပြင်တပည့်တော်တက္ကရာရရတက္ကရာကမကိုတနာချီးမြှောက်သောအပြင်တပည့်တော်အကြောင်းမှကြားကြားနေတော်မူပါဗျာကိုเจ้าကိုကံလို့သဘောထားပြီးတော့သတင်းသုံးတော်မူပါဗျာဟောဒီလိုလားမှမဟုတ်လား အဲ့ဒါလို့ဆိုရင်တစ်ဖက်အကျိုးများမဟုတ်ပေဘူးလားအဲ့လိုဖြစ်ရမှာအခုစိတ်ထဲကမဟုတ်ပါဘူးဒီပုဂ္ဂိုလ်ဘယ်တော့သွားမလဲနှစ်ရက်သုံးရက်များဆယ်နေဒုက္ခပဲအဲ့လိုဖြစ်တာဒီကျမ်းဂန်ကဆိုတဲ့အကုသိုလ်စိတ်ဖြစ်တဲ့ဆိုတာတဲ့အာယောနိသော မနတိကာရမသိမတဲ့အောင်နှလုံးသွင်းပြီလို့အစင်မပြေအောင်နှလုံးသွင်းပြီလို့အကုသိုလ်စိတ်ဖြစ်တာတဲ့အဲ့ဒါအကုသိုလ်စိတ်ဖြစ်ခြင်းရဲ့အကြောင်းဟာအာယောနိသော မနတိကာရပဲ လောဘဖြစ်ဖြစ်ဒေါသဖြစ်ဖြစ်မောဟမာနအိတ်တာမစ္စရိယပဲဖြစ်ဖြစ်ဘာစိတ်ပဲဖြစ်ဖြစ်အရင်ကံကအာယောနိသောမနာတိခါရပဲမနစ်မနစ်ဆင်ញံနှလုံးသွင်းမှုပဲအစဉ်ပြေအောင်ဆင်ញံနှလုံးမသွင်းတတ်ဘူးအစဉ်မပြေအောင်ဆင်ញံနှလုံးသွင်းခြင်းပဲထို့အတူပဲဘာကိုပဲအကြောင်းပြုပြုကုသိုလ်တရားဖြစ်တယ်ဆိုတာယောနိသောမနတိခါရကြောင့်အစဉ်ပြေအောင်နှလုံးသွင်းတတ်လို့ သင်တဲ့အောင်နှလုံးသွင်းတတ်လို့ဘာပဲမြင်မြင်ကုသိုလ်စိတ်ဖြစ်တယ်အကုသိုလ်စိတ်မဖြစ်ဘူးဒါကြောင့်အာယုံတစ်ခုတည်းကိုပဲနှလုံးသွင်းပုံကြွာချတဲ့အတွက်တဦးတယောက်တစုံတယောက်မှအကုသိုလ်ဖြစ်ပြီးတော့တစုံတယောက်မှကုသိုလ်ဖြစ်တယ်အခုကြည့်ဒီမှာအဲ့ဒီတရားမှာတော့ဒီပုဂ္ဂိုလ်မြင်တာနဲ့ပဲဗာစိတ်တွေဖြစ်တယ် ကုသိုလ်စိတ်တွေဖြစ်တယ်အိန္ဒြေတွေကငြိမ်သက်ကြည်လင်လိုက်တာဒီရှင်မြတ်လောဘဒေါသမောဟကိန်းနေတဲ့ကျင်းငြိမ်နေတာသိကြတယ်အဲ့ဒါလို့ဆိုပြီးကြီးညိုလိုက်တာဒီလိုပုံကိုမျိုးဖူးရခဲ့တယ်ဟဲ့ကြုံရခဲ့တွေးရခဲ့လှူရတန်းရခဲ့တယ်ဟဲ့ဆိုပြီးတော့အသင်နဲ့အကြောင်းမှလမ်းမှအဖြစ်ဆင်ញံနှလုံးသွင်းလိုက်တယ်ယောနိတော်မနတိကာရအော်သူမှကုသိုလ်စိတ်တွေဖြစ်လို့အဲဟိုဘုန်းကြီးကြတော့ဗာစိတ်ဖြစ်တယ် အာဟုတစိတ်ဖြစ်တယ်ဘာကြောင့်လဲအာယောနိသောမနတိကာရမသိမတန်ဆင်ញံနှလုံးသွင်းလို့အဲခက်ပါပြီဒီပုဂ္ဂိုလ်ကသူစိတ်ထဲကလည်းပဲဒီပုဂ္ဂိုလ်ဟာယဟနာပဲဖြစ်မှာပဲကိလေသာငြိမ့်နေတဲ့ပုဂ္ဂိုလ်အကျင့်သိက္ခာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲလို့စိတ်ကသိနေအောင်တော့ဟိုတစ်ဖက်စိတ်ကလုံအောင်မှအာလာပြီးဟန်ဆောင်နေတာပါ ဟန်ဆောင်ပြီးလာပြီးတရားဓမ္မတွေညာဝါနေတာပါတနေ့အညာပေါ်မယ်ဟောဒီလိုပြောကျင်လဲပြောပေးလိုက်မယ်ဖြစ်ကျင်လဲဖြစ်ပေးလိုက်မယ်အဲ့ဒါလို့ဆိုလို့ရှိရင်လဲအကုသိုလ်ပဲဒီပုဂ္ဂိုလ်မြန်မြန်ပြည့်အောင်ကြံမပဲလို့ဆိုလို့ရှိရင်လည်းပဲအကုသိုလ်ပဲသူရှိနေတာငါအတွက်လက်တိတ်တယ်လက်ပိတ်တယ်အမှန်တော့မြတ်စွာဘုရားကသဗ္ဗေဝါသမာတေထသဗ္ဗိကုဝေထသန္တဝံတတံတတ္တမပညာယသေယောဟောတိနပပိယောတဲ့ သဗ္ဗေဝသူတော်ကောင်းတို့နှင့်သာလင်သမာတေထပေါင်းဖော်မိဝဲရာ၏သဗ္ဗိသူတော်ကောင်းတို့နှင့်တန်တော်ပေါင်းဖော်ဆက်ဆံခြင်းကိုကုတ်ဝေထပြုရာ၏သတ္တံသူတော်ကောင်းတို့၏သတ္တမံသူတော်ကောင်းတရားကိုအညာယသိ၍သေရောပိုး၍မြတ်လာပေ၏ပပိယောယုတ်ညံ့နိနာမဟုတ်ပေတဲ့သူတော်ကောင်းနဲ့တာပေါင်းသင်းဆက်ဆံပါတဲ့ သူတော်ကောင်းကိုသာမိဝဲပါတဲ့သူတော်ကောင်းမိဝဲလို့သူတော်ကောင်းပေါင်းသင်းဆက်ဆံတဲ့အတွက်သူတော်ကောင်းတို့ရဲ့ဆင်းရဲငြိမ်းရဲချမ်းသာရေးတရားစကားတွေနာကြားရတဲ့အခါမှာသူတော်ကောင်းတရားတွေသိလာတဲ့သိပြီဆိုလို့ရှိရင်မိမိတဏ္ဍာမှာလည်းပဲဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်တွေကျင့်ကြံပွားများအကျိုးစားအထုတ်လို့တဲ့စိတ်ဆန္ဒတွေဖြစ်ပေါ်လာတယ် အဲဒါလိုကောင်းတဲ့စိတ်တွေဖြစ်ပေါ်လာပြီဆိုလို့ရှိရင်မြတ်သွားပြီမွန်မြတ်သွားပြီတဲ့မယုံညံ့တော့ဘူးဒါကြောင့်မလို့သတော်ကောင်းနဲ့ပေါင်းသင်ပါတဗ္ဗိရေဝသမာတိထတဗ္ဗိကုဝိဒသန္တဝံတတံတတ္တမမညာယညာတိမေဇေဝီရောစတိတဗ္ဗိရေဝသူတော်ကောင်းတို့နှင့်သာလဲသမာတိထပေါင်းဖော်ရာဤတဗ္ဗိသူတော်ကောင်းတို့နှင့်သန္တဝံပေါင်းဖော်ဆက်ဆံခြင်းကို ကုဝိဒပြုရာဤ ပဒံသူတော်ကောင်းတို့ဤတတ္တမံသူတော်ကောင်းတရားကိုအညာယတိ၍ညာတိမေဇေဆွေမျိုးတို့ဤအလယ်၌ဝိရောစတိတင့်တယ်ဤသူတော်ကောင်းနဲ့ပေါင်းသင်းမိဝဲဆက်ဆံလို့မလို့သူတော်ကောင်းစကားနာကြားရတဲ့အတွက်အလိမ္မာတိုးလို့မလို့သူတော်ကောင်းတရားတွေသိပြီဆိုတော့ကိုရဲ့ဆွေမျိုးညာတိတို့အလယ်မှာလည်းပဲတင့်တယ်တဲ့မျက်နှာပွင့်လန်းတယ်တဲ့ဟုတ်ပါမလား သူတော်ကောင်းတရားကြောင့်ပေါ့မဟုတ်ဘူးလားအဲ့ဒါပြောတာသဗ္ဗိရေဝသမာသေထသဗ္ဗိကုဗ္ဗေထသန္တဝံတတံတတ္တမမညာယတေယောတတံတတ္တမမညာယညာတိမေဇေဝီရောစတိသဗ္ဗိရေဝသူတော်ကောင်းတို့နှင့်သာလျှင်သမာတေထပေါင်းဖော်ရ၏သဗ္ဗိသူတော်ကောင်းတို့နှင့်တန်တော်ပေါင်းသင်းဆက်ဆံခြင်းကိုကုတ်ဝေထပြုရ၏တတံသူတော်ကောင်းတို့၏တတ္တမံသူတော်ကောင်းတရားကိုအညာယသိ၍ ညာတိမိစေဆွေမျိုးတို့ဤအလယ်၌ဝီရောစတိတင့်တယ်ဤတဲ့ဟောမမှန်ဘူးလားသူတော်ကောင်းနဲ့ပေါင်းသလို့သူတော်ကောင်းတရားသိတဲ့အခါကျတော့ဘသူအလယ်မှာတင့်တယ်တော့ဆွေမျိုးတွေအလယ်မှာတင့်နေတယ်တဲ့မဟုတ်ဘူးလားမလိုဘူးလားသူတော်ကောင်းနဲ့ပေါင်းသင်းမှုကိုသိလို့တယ်အမှန်တန်လိုအပ်တယ်ဟောခုနဘုန်းကြီးကြီးကျောင်းပေါ်မှာသူတော်ကောင်းကြီးစင်စစ်ကြီးရောက်နေရတဲ့အဲ့ဒီသူတော်ကောင်းသူမပေါင်းသင်းနိုင်ဘူး အကျိုးရုပ်မလားအကျိုးနည်းမလားဟဲ့အကျိုးလည်းရုပ်မယ်အကျိုးလည်းနည်းမှာပေါ့ဒီယန္တာရှင်မြတ်ကိုမြတ်သူကိုယ်တိုင်ကြည်ကြည်ညိုညိုရိုးရိုးသေးသေးနဲ့ဝေကြီးဝငါပြုပြီးနေလို့ယန္တာရှင်မြတ်စီကတရားအထုတ်နည်းလေးများနာခံပြီးအထုတ်မယ်ဆိုလို့ရှိရင်သူ့မှာတရားသားမတက်ထိုင်ဘူးလားအဲသူ့မှာတရားသားတက်လာပြီဆိုရင်လောဘဒေါသလည်းငြိမ့်လိုက်မယ်ပြီးတော့တရားဓမ္မအချီညိုတော့အရင်နဲ့ပိုးပြီးမခံနိုင်မိဘူးလားခံနိုင်နေပြီးတော့တရားဓမ္မတွေကပိုးပြီးကြည်ညိုမလာနိုင်ဘူးလား အဲ့ဒါလို့ဖြစ်ရမှာအခုအဲ့ဒါသူတော်ကောင်းကိုသူမောင်းထုတ်ဖို့စိတ်ကူးနေတယ်ဒါကြောင့်တန်တေစိတ်ဓာယုတ်ဉဏ်လကာသူမြတ်တို့ထံတသက်ပံအောင်အတိမှုမတိတရားရောက်မလာဘာဖြစ်တယ်လဲများလာအပြစ်တွေတဲ့တန်တေစိတ်ဓာဆိုတာပဋိသင်တွေကညံ့ငယ်ပြီဆိုလို့ရှိရင် ပရိသန်တွေကလည်းညံခဲ့တယ်ပြီးတော့ပညာရှိထံနိခံတည်မှုလည်းမရှိဘူးတတော်ကောင်းတယ်လည်းပေါင်းသက်ဆက်ဆံမှုမရှိဘူးဆိုတော့ကဒီပုဂ္ဂိုလ်စိတ်ထားတတ်ပါမလားမတတ်ဘူးအမျိုးအမြင်ပညာမရှိတဲ့အတွက်စိတ်ထားမတတ်ဘူးအဲဒါလို့ဆိုလို့ရှိရင်ဘလောက်သူတော်ကောင်းနဲ့နီးနီးဆက်ဆက်နေနေသူတော်ကောင်းသူတော်ကောင်းမှန်းသိပါမလားမသိဘူးသူတော်ကောင်းသူတော်ကောင်းမှန်းမသိဘူးတခါသူတော်ကောင်းတရားနာကြားရပြန်တော့လေသူတော်ကောင်းတရားမှန်းသိပါမလား နားခမလားနားချိုမလားနားခမှာပေါ့ဒီလိုဆိုလို့ရှိရင် အသိဉာဏ်တိုးမလားအသိဉာဏ်ရော့မလားအသိဉာဏ်ရော့မယ်ဒီလိုဆိုလို့ရှိရင်ဆင်းရဲပြီပေါ့များလာတော့အပြစ်တွေကိုပြုလုပ်မယ်တန်တေစိတ်ဓာယုံဉာဏ်လကသူမြတ်တို့ထံခါတရားမြတ်သူမြတ်တို့ထံတသက်ပံမြတ်နီးခံရလဲ မောဟဖုံးမိမှောင်အတိမှုမသိတရားရောက်မလားများလားအကျိုးတွေအများလားအပြစ်တွေမသိတရားရောက်မလားတဲ့ရောက်မနဲ့တူတယ်တဲ့အဲ့ဒီလူမျိုးဟာဘာလို့ရောက်မနဲ့တူတော့စိတ်ဆိုးတဲ့အခါကျတော့အိုးနှခန့်ခောက်ရဒီလိုလားအိုးနှခန့်ခောက်ဖို့အသုံးကြတာလား ယောက်မဟာဘလောက်အရသာရှိတဲ့ကြက်သားဟင်းအိုးဝက်သားဟင်းအိုးမွေးမွေးကြက်သားအရသာဝက်သားအရသာသိသလားမသိဘူးတဲ့အဲ့တော့ဒီလိုပဋိသန္ဓေစိတ်ဓာတ်ကညံ့ပြီးတော့သင်ယူနာကြမှုမဖြစ်တဲ့ပုံကူများသူတော်ကောင်းတဲ့ဘလောက်ပေါင်းသင်ဆက်ဆံဆက်ဆံသူတော်ကောင်းတရားသူတို့တဏ္ဍန်တီးပါမလားမတီးဘူးဆိုလို့ရှိရင်အပြစ်များမလားအကျိုးများမလားအပြစ်များမယ် ယာဝဇီဝံပိစေပါလောပဏိတံပရေရူပသတိနာသောဓမ္မံဝိဇာနာတိတပိတုပါရတံယထာဘာလောလူမိုက်သည်ယာဝဇီဝံပိတသက်လုံးတော်မှလည်းပဏိတံပညာရှိသူတော်ကောင်းကိုစေပရိရူပတတိအကယ်၍စီကညာအံလူမိုက်ဟာပညာရှိသူတော်ကောင်းကိုတသက်ပတ်လုံးစီကအောင်တော်တဲ့ နာသောဓမ္မံဝိဇာနာတိဓဗ္ဗိတုပါရတံယထသောထုပဋိသန္ဓေစိတ်ဓာညံသောထိုသူယုတ်မာသည်ပန္တိတံပညာဓမ္မံသူတော်ကောင်းတို့ရဲ့တရားကို နာဝိဇာနာတိမသိနိုင်တဲ့တသက်ပါလုံးစိကတော်လည်းပဲသူတော်ကောင်းတရားမသိနိုင်ဘူးတဲ့။ဘာနဲ့တူတယ်လဲဆိုတော့ ဓာတိယောင်မသည် သူပရတံဟင်းဤအရသာကိုနာဝိဇာနာတိယထာမသိတကယ်တူသည်တဲ့ယောင်မဟာဘလောက်ပဲဟင်းကိုပွေးနေနေဟင်းအရသာမသိသလိုပဲပဋိသန္ဓေစိတ်ဓာတ်လည်းညံ့လာပြီးတင်ယူနာကြမှုပြုပြမှုလည်းမရှိဘူးဆိုရဲ့အဲ့ဒီပုဂ္ဂိုလ်ဟာပညာရှိသူတော်ကောင်းနဲ့တသက်လုံးပေါင်းပညာရှိစိတ်ဓာတ်သူမှမရှိဘူးတဲ့ပညာရှိတရားသူမသိဘူးတဲ့ဝမ်းနေစရာမကောင်းဘူးလား အဲ့လိုအဖြစ်မျိုးများရောက်ရဘလောက်ဝမ်းနေဖို့ကောင်းလဲ။တန်နေစိတ်ဓာတ်ယုံညာလကသူမြတ်တို့ထံတသက်ပံမြာနိခံရလဲ။မောဟဖုံးမိမှောင်အတိမှုမတိမတိတဲ့မောဟဖုံးတော့မှောင်ကြညံမှောင်ကြမောဟဖုံးမိမှောင်အတိမှုမတိတရားရောက်မလာများလာအပြစ်တွေ ဒီဆောင်မုတ်ချပေးဘူးလားပေးဘူးတင်တယ်နော်မပေးဘူးသေးတွေ့ကောတွေ့ဘူးလားဖတ်ကောဖတ်ဘူးလားဘယ်မှာတွေ့ဘယ်မှာဖတ်ဘူးတော့ချမ်းမြေအခြေပြိုးဗုဒ္ဓဘာသာမှာပါဠိသည်တဲ့နော်အခြေပြိုးလက်ကင်ထလျှောက်ပြီးလှမ်းမကြည့်တဲ့အခါကျတော့ဒီဆောင်ပုတ်လဲကြော်လို့သွားရောက်မအလားမဟုတ်လား ဆိုတန်ဒီစိတ်ဓာယုံဉဏ်လကသူမြတ်တို့ထံခါတရားမြအဲတသက်ပန်းမြနီခံရလေမောဟဖုံးပြီးမောင်အတိမှုမတိတရားရောက်မလာ များလာအပြစ်တွေတော့ပါပြီနှခေါဆိုအမေတကယ်ရတာကိုနော်ဘုန်းကြီးကမရဘူးအောင်မေလို့ မုဒ္ဒမပိစိန်ဝေညူပဏိတံပရိရူပတတိခိဗန္ဓမံဝိဇာနာတတိဇိန်ဝတုပရတံယထဝေညူပဋိတန်နေအခြေခံပညာရှိသောပဋိတန်နေဉာဏ်ရှိသောပုဂ္ဂိုလ်သည်ဗဏိတံပညာရှိကိုမုဟုတ်တမပိတခဏလေးသောမှလည်းစေပရိရူပတတိအကယ်၍စီကညာအသောထုအခြေခံပင်ကိုဉာဏ်နှင့်ပင်ကိုစိတ်ဓာတ်ကောင်းသောပုဂ္ဂိုလ်သည် ဓမ္မတရားကို ခိတ်ပန်လင်မြန်စွာဝိဇာနာတိတိအခြေခံပဋိသန္ဓေဉာဏ်လည်းရှိလို့မလို့သင်ယူမှုနာကြမှုဆရာသမားစီမှာသင်ယူနာကြမှုနာဂမှုလည်းရှိတဲ့အခြေခံစိတ်ဓာတ်လည်းကောင်းတဲ့ပုဂ္ဂိုလ်များပညာရှိသူတော်ကောင်းထံခဏလေးတွေ့လို့ခဏလေးနီးခံလိုက်ရတယ်ဆိုလို့ရှိရမယ်တဲ့တရားကို ချက်ချင်းသိသွားတာပဲတဲ့ သောထုပုဂ္ဂိုလ်သည်ဓမ္မတရားကိုခိတ်ပန်လျင်ဇွာဝိဇာနာတိတိဤကိမိဝဘေကဲ့သို့နိဟုမူကဇိန်ဝါရှားသည် သူပရတန်ဟိအရတာကိုဝိဇာနာတိဤဝတိတကဲ့သို့ပေတည်းတဲ့ဟောဘာပြောတာတော့ပဋိသန္ဓေအခြေခံဉာဏ်လဲပါတယ်ပညာရှိထံမိကောင်းဖာကောင်းဆရာသမားကောင်းနဲ့တွေ့လို့မလို့အဆိုဆုံးမကိုလည်းလိုက်နာရတဲ့ မူလကုကလည်းစိတ်ကောင်းစိတ်ဓာတ်ရှိတယ်စိတ်ကောင်းစိတ်မြတ်ရှိတယ်ဆိုတဲ့ပုံကိုများပညာရှိသူတော်ကောင်းကို တခဏလေးတွေ့လို့တခဏလေးစိတ်ကလည်းရရင်ပဲတဲ့အဲ့ဒီပညာရှိသူတော်ကောင်းထံကတရားတွေအများကြီးသိသွားတာပဲတဲ့။ဘာနဲ့တူတယ်လဲလို့ဆိုတော့ရှာနဲ့တူတယ်တဲ့အဲ့ဒီလိုပုံကိုမျိုးရှာဟာဟိဟိအရာသာကိုလင်းမြန်စွာသိတယ်လို့ပဲဒီပုဂ္ဂိုလ်ဟာတရားလင်းမြန်စွာသိတယ်။ရှာပေါ်များ အမနာကောင်းတဲ့ဟင်းလေးတစ်ချက်ကလေးတို့လိုက်တယ်ဆိုလို့ရှိရင်အကျော်ပေါင်းတစ်ထောင်စိတ်မသွားဘူးလားဟုတ်ကဲ့လားစိတ်မသွားဘူးလားမလီကောင်းရတာမနေနိုင်ဘူးပြက်ခနဲ့လှုပ်လိုက်ရသေးတယ်လူလှုပ်လိုက်ရသေးတယ်ဟုတ်ကဲ့လားအဲ့ဒါမကောင်းတဲ့အခါကျအဲ့လိုလှုပ်ကြလားကဲခါတာများသွားတိုးမိတဲ့ခါကျတော့ပါဇာကြီးဟာပြီးရှာကြီးထုတ်မနေဘူးလားဟုတ်ကဲ့လားမကောင်းတာတိုးမိလို့ အဲကောင်းတာတိုးမိပြီဆိုလို့ချင်းနည်းနည်းလေးကြာလေးပါတင်လိုက်တာနဲ့ပြက်ပြက်နဲ့နှစ်ပြက်သုံးပြက်လျှောက်ပြတယ်နော်အဲ့လိုဖြစ်နေတယ်ရှာကအရသာဒီလွယ်သလိုတဲ့အခြေခံစိတ်ဓာတ်နဲ့မိကောင်းဖာကောင်းဆရာသမားကောင်းမိကောင်းဆွေကောင်းနဲ့ပေါင်းမိတဲ့ပုဂ္ဂိုလ်များပညာရှိသူတော်ကောင်းထံခဏနိခံလိုက်ရတယ်ဆိုလို့ရှိရင်တရားလင်းနေနေနေသိသွားတယ်မဟုတ်ဘူးလားတဘာဝတရားတွေမြတ်စွာဘုရားဟောထားတာသိမှန်တာပဲလူတွေကတတိမထားကြလို့ သတိထားအောင်မြတ်စွာဘုရားသဘာဝတည်းကနေပြီးတရားတွေထုတ်ဖော်ပေးတာတန်နေစိတ်ဓာမြင့်မြတ်လက်ကသူမြတ်တို့ထံခါတရားမြနီးခံရလဲခဏဖြင့်ပင်ဉာဏ်သိမြင်၍တက်ဝင်တရားရှာအလမြာလာအယိုးတွေတဲ့တန်နေစိတ်ဓာမြင့်မြတ်လက်က သူများတို့ထံခါတရားမျှနီးခံရလဲတခါတရံလေးခဏလေးနီးခံလိုက်ရတယ်ဆိုရင်ပဲတဲ့ခဏဖြင့်ပင်ဉာဏ်သက်ဝင်၍ချက်ချင်းတရားတဲ့ဉာဏ်သက်ဝင်သွားတယ်သိမြင်အလားသိမြင်တရားရှာအလားများလားအကျိုးတွေတန်နေစိတ်ဓာမြင့်မြတ်လကသူမြတ်တို့ထံခါတရားမျှ နေခံရလေခဏဖြင့်ပညာသက်ဝင်၍သိမြင်တရားရှာအလမြန်လအကျိုးတွေတနည်းအားမှာတော့နည်းနည်းစကလုံးလေးတော့မှားပုံရတယ်။ဘာကြောင့်ဆိုဘုန်းကြီးဆိုရတာအရသာမတွေ့ဘူး။အဲ့ဒါအမှန်သိကြလို့ရှိရင် အခြေပြိုးဗုဒ္ဓဘာသာပြန်ကြည့်လေနော်။ဆိုတန်တေစိတ်ဓာမြင့်မြတ်လက်ကသူမြတ်တို့ထံခါတရားမျှ နိခံရလေခဏဖြင့်ပင်ဉာဏ်သက်ဝင်၍သိမြင်တရားရှာအလားများလာအကျိုးတွေတန်တေစိတ်ဓာမြင့်မြတ်လက်ကသူမြတ်တို့ထံဟာတရားမြနိခံရလေ ဏဖြင့်ပင်ဉာဏ်သက်ဝင်၍သိမြင်အလားသိမြင်တရားရှားအလားများလာအကျိုးတွေတန်နေစိတ်ဓာတ် စိတ်ထားဖြူဝေဟောရင်ဟောရင်ကအခြေပြုဗုဒ္ဓပါတာလည်းပြန်ရောက်နေပြီနော်ကောင်းလားမကောင်းလားကောင်းတာဗောဒါမှဩဒါတွေပါတာကိုငါတို့မသိဘူးဟဲ့အဲ့ကြမှာပြန်မှမှာမဟုတ်လားမဟုတ်လားအဲဒါတွေမဲ့ကမလဲဘုန်းကြီးညောင်လေးပဲမှနှညာဟောခဲ့တာအခြေပြုဗုဒ္ဓဘာသာကြီးပဲအဲနှညာလုံးအခြေပြုဗုဒ္ဓဘာသာတရားဘုန်းကြီးဟောခဲ့တာဒါ အခုဒီဘုန်းကြီးကတော့ဒီယန္နာအရှင်မြတ်ကိုသူတော်သူမြတ်မှန်းတောင်းလဲမသိအဲသူတော်သူမြတ်မှန်းသိတော့လည်းပဲမနာလိုစိတ်ဖြစ်သူတော်သူမြတ်ရဲ့တရားကိုမနာကြလို့နားခါတယ်ဒါကြောင့်မလို့သူမြတ်သူတော်သူမြတ်ကိုမြန်မြန်နှင်လို့တဲ့အတွက်သွားပြီးတော့အရှင်ဘုရားကိုတော့မနေ့ကကိုတော့ကိုတပြည့်တော်တကာလျှောက်တယ်မဟုတ်လားအရှင်ဘုရားဒီနေ့အဲနဲ့ပြန်ကြလို့ချင်းဆွမ်းသွားကြပါ တပည့်တော်တကာဆွမ်းစားမယ်အစာရှင်ဖုရားချီးစားနေတာကောင်းတယ်အဲလိုပြောတာအဲ့လိုပြောတာမရက်ဆက်ဘူးလားမလေးတကယ်ကြက်သီးထားစရာပဲအရှင်ဘုရားတပည့်တော်တကာလှူတဲ့သင်္ကန်းဝတ်မဲ့အစားဘာမှမဟုတ်ဘဲဗလာကိုရီနေတာကောင်းတယ်ယန္နာအရှင်မြတ်ကတော့ငြိမ်လို့သူတရားသူရှုနေသီးမခံဘူးလား တမင်သီးခံယူရတာလားစိတ်ကို မဆိုးတော့တာလားဘာကြောင့်လဲဆိုတော့ဒေါသကိုပယ်ပြီးသားဖြစ်နေလို့ဟုတ်ကဲ့လားပယ်ပြီးသားဖြစ်နေလို့တကယ်လို့များဒေါသမပယ်လဲမပယ်ရသေးသီးလဲသီးမခံထဘူးဆိုလို့ရှိရင်တော့အဲ့လိုပြောရင်ထမထိုးပေဘူးလားအဲထထိုးလိုက်ထထိုးပြီဆိုဘုန်းကြီးနှစ်ပါးနှစ်ပါးနှစ်ပါးလုံးရောပေါ့မဟုတ်ဘူးလားအဲ့လိုဆိုလို့ရှိရင်အဖြစ်ဆိုလားအဖြစ်ကောင်းလားအဖြစ်ဆို အဲ့ဒီကနေပြီးနောက်ကြတော့ရရတက္ကရာမတွေပါကွဲပြဲကုန်မှာမဟုတ်ဘူးလားအဲအဟိုဘုန်းကြီးပဲကြီးညိုတဲ့တက္ကရာမလည်းရှိအောင်မှာအေးဘယ်နဲ့တော့မမတို့နေကောင်းကြလားအေးဘာဟင်းနေချက်ကြတော့အေးတဲကောင်နင်တို့ချက်တဲ့ဟင်းကအော်ဒီလိုဟာမှကြိုက်တဲ့တက္ကရာမလည်းရှိသေးတာကိုမဟုတ်လားအဲအဲ့ဒီတက္ကရာမကြတော့အဲ့ဒီဘုန်းကြီးနဲ့တော်ပဲရှိမှာဒီဟာနာကြရင်ကျင်တတ်မှာမဟုတ်ဘူးကိုတော်ကြီးကမလောက်တလောက်နဲ့စကားလည်းမပြောဘူးအဲ့ဒါလိုရှိမှာကျင်တတ်မှာမဟုတ်ဘူး အဲ့ဒါအော်ဘုန်းကြီးကြီးညိုတဲ့ဒကာတော်မလည်းရှိအောင်မှအဲ့ဒီဘုန်းကြီးကြီးညိုတဲ့ဒကာတော်မလည်းရှိသေးတာအဲ့ဒီခါကျဘုန်းကြီးတို့ကနောက်ရင်ဒကာဒကာတော်မတွေလည်းနှချမ်းကွဲလုံးညံ့မှာပဲအဲ့ဒါသီးမခံမှုကစဖြစ်တာမဟုတ်လားအဲ့တော့သီးခန္ဓာကောင်းသလားမကောင်းဘူးလားသိကောင်းအများကြီးကောင်းခန္တရာဘေယောနာဝိသတိမြတ်စွာဘုရားဟောထားတယ် ခန္တရားတိခံခြင်းနဲ့ဘိညောပိုလွန်သောတရားသည်နဝိဇတိမရှိပိုလွန်မြင့်မြတ်သောတရားသည်နဝိဇတိမရှိတဲ့ဟောတိခံမှုတဲ့ပိုမြင့်မြတ်တဲ့တရားမရှိဘူးတဲ့ဒါကြောင့်မလို့မြတ်စွာဘုရားတိခံတာဘုန်းကြီးပြောပြီးပြီမဟုတ်လားပြောသေးဘူးလားပြောပြီးပြီဘယ်တော့မှပြောတာဟမ်ဟိုတစ်ခါတည်းရတော့ကအဲဟုတ်ပြီဆင်းရဲငြိမ်းချမ်းသာရဲထဲမှာပြောထားတယ်မဟုတ်လားအဲပြောပြီးသွားပြီဒီတော့ အခုတော့ယန္နာမတိမြတ်ကစိတ်ကို မဆိုတော့ဒီအလိုလိုခံမိသားဖြစ်နေမနေသေးဘူးဒီဘုန်းကြီးကဆက်သေးတယ်ကိုတော့ကိုတော့သဘင်ကိုတပြီတော့တကာခေါ်လာတဲ့စတတ်သိနဲ့ရိတ်မယ်အစဒစိမုံနဲ့ညှက်ပြီးကိုတော့သဘင်နှုတ်တာကပိုကောင်းသေးတယ်ကတိကတာနော်ဒစိမုံနဲ့နှုတ်ရမလဲသဘင်ကိုအဲ့ဒါတကယ်နှုတ်တာအိန္ဒိယမှာအခုလည်းပဲအဲ့ဒီဒဇိမုံနဲ့သဘင်ဆွဲနှုတ်တဲ့ခိုင်းကရှိသေးတယ် ဟိုရင်လေမြတ်စွာဘုရားလက်ထက်ကတော့နိဂန္ဓနာတဗုဒ္ဓဂိုင်းလို့ခေါ်တယ်နိဂန္ဓဂိုင်းသားလို့ခေါ်တယ်အခုတော့ဂျိန်းဂိုင်းခေါ်တယ်ဂျိန်းဘာသာလို့ခေါ်တယ်အဲ့ဒီဂျိန်းဘာသာမှာဘုန်းကြီးတွေရောမေသီလတွေရောဘုန်းကြီးလုံးမေသီလလုပ်ပြီးဆိုလို့ရှိရင်ဝိုင်းပြီးတော့အဲ့ဒါဒဇိမုတ်တွေနဲ့ညှက်ညက်ပြီးတော့သပင်နှုတ်ပေးရတာအဲ့ဒါမြင်လို့ပြောတာပါဒီကိုတော့တော်တော်မဟုတ်ရုပ်ယူဆတွေတော့ပေါ်တဲ့နိုင်ငံမှာဒီတော့အဲ့ဒါနဲ့မတော်သေးဘူးဘယ်လိုလဲလဲဆိုတော့ ကိုတော့တပိတော့တခါယူလာတဲ့ညောင်ဆောင်ပေါ်အိတ်မဲ့စားကိုတော့မြေကြီးပေါ်အိတ်တာပုံကောင်းနေဟောဟိုင်ဘယ်နှချက်လဲဒီကိုတော့ဆဲတာဘေးချက်ဆဲတယ်ဆွမ်းစားမဲ့အစားဘာစားရမလဲတဲ့ချီစားမယ်လေနော်ဟုတ်သူသကလုံးကသကလုံးလိုက်ပြောမှဒါအတိပဲသရုပ်ပေါ်တယ်ပြောလို့ရသားပဲဆွမ်းစားမဲ့အစားအစာဟောင်းစားဟောမရဘူးလားရတယ်ဒါပေမဲ့လို့သရုပ်ပေါ်ရလားမပေါ်ဘူးနော် သူဟာပြင်းပြင်းထန်ထန်ရုပ်ရုပ်ညံ့ညံ့ပြောတာဆိုတော့သူသကလုံးနိုင်ချလိုက်မှာပဲဓမ္မပဲအဲဒီကိုတော့စိတ်ထားပေါ်တော့တာအဲ့ဒါကြောင့်ပြောရတာဒါကြောင့်မလို့ကျမ်းမ်းတယ်လို့ပြိကပြိတ္တကထင်ခွင့်လွတ်ကြဟုတ်ကဲ့လားခွင့်လွတ်ပြီးသားမဟုတ်လားဘာကြောင့်လဲဆိုတော့တရားပဲကိုတခါနောက်တစ်ခုကတပိတော့တခါလှူတဲ့သင်္ကန်းဝတ်မဲ့အစပါတဲ့တော့သင်္ကန်းမို့ပဲဗလာကိုရီးနေတဲ့ကိုတုံးလုံးကြီးနေရမှာတဲ့နောက်တစ်ခုကပါတဲ့တော့ အဲတပည့်တော်တကခေါ်လာတဲ့ဆတ္တသိနဲ့ခေါင်းရင်းမဲ့စဘာလို့ရမလဲဒဇိမုံနဲ့သပင်နှုတ်တဲ့မလေးဘလို့နာလိုက်မလဲလဲအဲ့ဒီဂျိမ်းဖျားတွေဂျိမ်းမဲ့သီလတွေယဟန်ပြုဒီဖျားယဟန်ပြုတဲ့သီလရှင်ဝတ်တဲ့အခါကျနော်တော်တော်တတ်သိရှိရမှာဒါတစ်ချောင်းချင်းတစ်ချောင်းချင်းဆွဲပြီးနှုတ်တာတတ်သိမရှိဘဲနဲ့တော့ဂျိမ်းဂျိမ်းယဟန်ဂျိမ်းယဟန်တို့ဂျိမ်းမဲ့သီလတို့မဖြစ်နိုင်ဘူးနော် နောက်တစ်ခုကပါတယ်တော့တပည့်တော်တကယူလာတဲ့ညောင်ဆောင်ပေါ်အိမ်မဲ့စာမြေကြီးပေါ်အိတ်တယ်အဲ့လိုဆိုပြီးပေါက်ချိုက်ပေါက်ချိုက်နဲ့တပိတ်ပိုက်ဆင်းသွားပါလေရောယန္နာမတိမြတ်ကဖြစ်ချေဘူးငါဆက်နေတော့ဒီကိုတော့တော့အကျိုးရုပ်တဲ့ရုပ်တော့မှာပဲအဝီစီကြတော့မှာပဲအဲ့တော့ဖြစ်ချေဘူးငါသွားမှာပဲဆိုပြီးတော့ ရွာထဲလည်းဆုံးခံမကြွပါဘူးဇန်နဲ့ပြန်ကြွသွားတယ်တခြားတရွာဆုံးခံပြီးတော့ဆုံးဖုံးပေးပြီးသူလူရွာကြွမှာပေါ့လေအဲ့ဒါနဲ့ဒီကိုယ်တော်ဆုံးခံသွားတကားအိမ်ရောက်တော့တကားကမေးတယ်အရှင်ဖုရားအာဂန္တုရှင်ဖုရားဟောဖုရားတကားကြီးဘုန်းကြီးကတကားကြီးရှိတာမထုံတသေးနဲ့အိန္ဒြေကြီးနဲ့လှုပ်နေတာအဲကြောင်းရောက်တော့တကားကြီးလာပြီးတော့ ဂရင်ပုတ်ကလေးကဒကာကြီးပြန်သွားတယ်အဲ့ဒီကညောင်ဆောင်မအိတ်လိုက်တာအခုတိုင်မထားဘူးတခေါခေါနဲ့ပြောပုံကပြောပုံကပဲအဲ့ဒါဘုန်းကြီးစောစောစီးစီးထပြီးတော့တောက်ရီအိုးတို့သုံးရီအိုးတို့ရေထက်တာလဲသူမနှိုးဘူးမသိဘူးတဲ့တမြက်လှဲတာလဲမနှိုးဘူးမသိဘူးတဲ့ကြောက်စီခောက်တာလဲမနှိုးဘူးမသိဘူးတဲ့ဒါနဲ့ပဲဘုန်းကြီးလည်းထားပြခဲ့တယ်တဲ့ဒီတော့တကာကစဉ်းစားတယ် ဒါကညံရှိပါတယ်ဒါလောက်ဣန္ဒြေသိက္ခာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒီလိုတော့ဘယ်တော့မှမဟုတ်နိုင်ဘူးဧကနာငါဘုန်းကြီးတော့ဒီယဟနာအရှင်မြတ်ဘောဒီအာဂန္တုအရှင်မြတ်ဘောသူမကောင်းတဲ့စိတ်ထားပြီမကောင်းတဲ့စိတ်ထားပြီမှလေစွစိတ်ထဲကဖြစ်တယ်ပါဇက်ကတော့မလျှောက်ပါဘူးအဲ့ဒါနဲ့ဒီဘုန်းကြီးဆွမ်းလောင်းပြီးတော့အရှင်မြတ်ဒီမှာပဲဆုံးဖို့ဝင်ပါဖေရဘုန်းကြီးကအိမ်မှာပဲဆုံးဖို့ပြီးတယ်ပြီးတဲ့အခါကျတော့ နေပေါင်းဖျားတပိတ်ကလေးဆွတ်မအောင်ဘုံညာမော့ကြည့်ရဲ့ငါဆွန်းစားပြီးပြီပဲတပိတ်ဘာလုပ်ဖို့လဲပေါ့လေအဲတကကတပိတ်ကလေးယူပြီးတော့ဆွန်းဆွင်းနေလောင်းပြီးတော့ရှင်ဖျားအာဂန္ဓုရှင်ဖျားကိုရှင်ဖျားယူသွားတော်မူပါဟောကြတော့အာဂန္ဓုရှင်ဖျားကိုကပ်ပါဖျားဘယ်လိုမှလည်းပြောမဖြစ်တော့အောင့်တက်တဲ့နဲ့ယူခဲ့ရတယ်ကျောင်းရောက်တယ်ကျောင်းဘဝရောက်တယ်ဆိုရင်မဆွန်းနေသွင်းပြလိုက်တယ်သွားရောက် ဒီပုဂ္ဂိုလ်ဒီလိုဆောင်းကောင်းဟင်းကောင်းနေစားနေလို့ရှိရင်ဆက်နေအောင်ပါအဲ့ဒါဆက်နေလို့မဖြစ်ဘူးဆိုပြီးတော့အဲသုံးပြခဲ့တယ်သူစိတ်ထဲကအကြောင်းမှပဲရှိတယ်လို့အောက်မိတ်နေသေးတာကိုဒါကြောင့်မလို့ကြောင်းရောက်တော့ကြည့်တော့မရှိတော့ကြောင်းရောက်တော့အဲ့ဒီအာဂန်နုအရှင်မြတ်မရှိဘူးဆိုတော့သူစိတ်ထဲပဲနဲ့နေမလဲအာမှားလေစွာမှားလေစွာနဲ့နောင်တာများရမလားမရပါဘူးလူမိုက်ပဲလူမိုက်ပဲဒီနောင်တာရှိမလဲနော် ဝမ်းသာတော့ဗောအိမ်မှတ်ကြရောဟဲ့ဒီလိုမှပဲကောင်းတယ်ဒီလိုရှိတာပေါ့အဲ့ဒါနဲ့ဒီကိုယ်တော်အရှင်မြတ်ရဟန်းဘဝကတ္တဗမြတ်စွာဘုရားလက်ထက်ဆိုတာအသက်ကအနှစ်တသိန်းတန်းနဲ့အနှစ်တသိန်းတက်ရှိတယ်ဒီယဟန်ဟာအခုသူအသက်နှစ်ပေါင်း2000ရှိပြီတဲ့ နှစ်ပေါင်း2000ရှိပဲအဲ2000လုံးလုံးတော့သူယဟန်သီလသိက္ခာတော့တော့ဖြစ်ကျင်လာတာပဲတဲ့ဒါပေမဲ့လို့တမာတိသိက္ခာပညာသိက္ခာမဖြစ်ကျင်တဲ့အခါကျတော့စိတ်ဓာတ်တွေကကျမ်းမ်းနေတာပေါ့သီလလောက်ပဲလုံခြုံမှာပေါ့လေသီလလည်းတကယ်တော့လုံခြုံမှာမဟုတ်ပါဘူးဒီယဟန်ပြန်တော်မူတဲ့အခါကျတော့တန်းလို့တယ်ဗျာသွားလိုက်တာဖြောင်းလို့တယ်ဘယ်တော့မဟုတ်ပေါင်များအဝီစီတဲ့အဝီစီတဲ့ကဲတခါတည်းအဝီစီသွားတာပဲတဲ့ အဲ့ဒီအဝေသိမှာသူဘလောက်ကြောင်ခံရတယ်လဲဆိုတော့ကတ္တပမြတ်စွာဘုရားလက်ထက်ကလေးကအဲ့ဒီအဝေသိမှာငရဲခံနေရတာဂေါရမမြတ်စွာဘုရားလက်ထက်ကြတော့မြေကြီးကနှစ်ယူဇနာအထက်တက်လာပြီတဲ့မြေကြီးနှစ်ယူဇနာအထက်တက်တဲ့အခါကျတော့ဂေါရမမြတ်စွာဘုရားပွင့်ပြီအဲ့ဒီအခါကျတော့မှအဝီစီငရဲကကျွတ်ပြီးတော့တထေးတကြွယ်တယောက်အိမ်မှာသွားပြီးတော့လူဖြစ်တယ်တဲ့ အဲ့ဒီတထဲစေကျွယ်တယောက်အိမ်မှာသွားပြီးတော့လူဖြစ်တော့လည်းပဲတထဲအိမ်ဆိုတော့စားကောင်းတောက်ဖွဲ့တွေတိတ်ပေါ်တာပေါ့ငငယ်ကလေးတဲကအမွန်မြတ်တွေကျွေးတယ်မစားဘူးဘာပဲစားတယ်လဲဆိုမစင်ပဲစားတယ်ဝတ်တရားနော်မိဘတွေမသိအောင် မစင်ပဲစားတယ်ဒီတော့ကြီးလာတဲ့အခါကျတော့လည်းမစင်ပဲစားစားနေတော့မိဘတွေက မဖြစ်ချေဘူးဒီကလေးဘယ်ကဘယ်ဘဝကလာမှန်းလည်းမသိဘူးတို့အရှိတကွယ်အကျိုးနဲ့ဖြစ်တော့မှလူမသိသူမသိခင်ဒိဋ္ဌိပရပိုက်တေစီအလိုက်တော့မှပဲအဲ့ဒီမှာဒိဋ္ဌိရှင်ဒိဋ္ဌိယဟန်ဖြစ်ကြောအဲ့ဒါဘောမကောင်းကြောင်းဖို့ဆိုတာမဟုတ်လားမကောင်းကြောင်းဖို့တယ်အဲတော်ပါတယ်သူတို့ကဒိဋ္ဌိတွေစီရွေးဖို့လို့မြတ်စွာဘုရားစီမြတ်ပို့လိုက်ဒုက္ခအဲ့ဒီဒိဋ္ဌိတွေစီပို့လိုက်တဲ့အခါကျတော့ဒိဋ္ဌိတွေစီရောက်သွား ရောက်သွားတော့ဒိဋ္ဌိတွေကဝမ်းသာလို့ပေါ့လေသူတို့မှနောက်လိုက်နောက်ပါတယောက်တိုးတယ်ဆိုတော့ဝမ်းသာလို့သူ့ကိုရှင်ပြုရဟန်းပြုပေးဆုံးကကြဆုံးကချိန်ကြတော့ကဲဆုံးကသွားမယ်အသင်ဟန်ကဲသွားကြလို့ဆိုကဲသွားနေညပါသွားနေညပါနောက်မှလာပါမယ်အဲ့လိုဆိုတော့အဲ့ဒီဒိဋ္ဌိတွေကသူတို့ကအေးသူနောက်မှလာလိမ့်မယ်ဆိုဆုံးကသွားကြဘယ်သူမှအကြောင်းမရှိတဲ့အခါကျမှအဲကုရီတွင်းနဲ့ဆင်ပြီးတော့မစင်နေစားတယ် စာပြီးပြန်တက်လာတယ်။နောက်ဟိုကိုတော်တွေပြန်လာတဲ့ခါကျကဲအရှင်ပြအဆုံးကမကြွဘူးလား။အာမလိုပါဘူးမကြွတော့ပါဘူး။ကဲဒါဖြင့်လည်းပဲတပည့်တော်တို့နဲ့အတူဆွမ်းစားလေ။အဲမလိုဘူးတပည့်တော်စာပြီးပါပြီ။နေ့စဉ်နေ့တိုင်းဒီလိုပဲပြောတော့ဒိဋ္ဌိတွေကပြပိုက်တွေကပန်းမရရှိလာတယ်ဟုတ်သေးဘူးဆုံးကလည်းမလိုက်ဘူး။အပြန်ကြတော့ဆွမ်းစားကြဆိုဆိုတော့မစားဘူးမလိုပါဘူးပြောတယ်။ အကြောင်းတစ်ခုခုတော့ရှိရမယ်ကဲဒီကနေ့ဆုံးခံသွားအောင်ဆောင်ပြီးတော့နှစ်ပါးလောက်ကပြန်ချောင်းကြည့်မှဖြစ်မယ်ဆိုပြီးနှစ်ပါးလောက်ကပြန်ချောင်းကြည့်တဲ့အခါကျတော့ကိုတော်ကျော်ပလုတ်ပလောင်းနဲ့လွေးနေတာတွေ့တာကိုအတော့ကိုအရသာရှိရှိမြင်ရဲရဲလွေးနေတာတွေ့တော့မှအတင်းဆွဲထုတ်ရိုက်ပုတ်မောင်းပြီးတော့နှင်ထုတ်လိုက်ကြတယ်အဲ့တော့ဒိဋ္ဌိကြောင့်ကလည်းထွက်သွားတယ် ဒိဋ္ဌိကြောင့်ကထွက်သွားတဲ့အခါကျတော့တကူတဲ့တိုးတဲ့သွားပြီးတော့လွတ်လွတ်လပ်လပ်သူထင်လို့စားနိုင်တဲ့နေရာသွားနေတယ်တော်ဦးမှာသူကြောင့်မဆုံးနေဘူးအဲ့တော့ဆိုချင်တာကဒီလောက်ကြအောင်ညဉ့်ညဉ့်ညံညံဒုက္ခဒုက္ခတွေရောက်တာဘာတရားရောက်လဲခွေးတရားကြောင့်မဟုတ်ဘူးလားထိုက်ခွေးတရားခွေးစိတ်ကြောင့်ဖြစ်တာအမှန်တန်သိုးသားတဲ့စိတ် နောက်ဥပုပ်ကြမှာဆက်ရမိဒီလောက်နဲ့ပဲဒီတရားရဲ့အနှိမ့်ဆက်ခံရလို့ရှိရင်အဝီသိလည်းကြနိုင်တယ်မကောင်းတဲ့ဝတ်ကြွေးတွေလည်းလဲနိုင်တယ်ဆိုတာစိတ်ထဲမှာဇွဲဇွဲမြဲမြဲမှတ်ယူထားပြီးတော့ဒီအိတ်တာတရားကိုလုံးဝအမြင့်ပြတ်ပယ်နိုင်တဲ့သောတာပတ္တိမေညာဘုညာရအောင်ကြိုးစားအားထုတ်ဖို့လိုတယ် အဲ့ဒီအိဗာတရားဟာသောတာပတ္တိမဲ့ညာဖူညာနာရရင်တော့အမြင့်ပြပသက်နိုင်တော့တာပဲတဲ့သောတာပတ္တိမဲ့ဤပေယအိဗာမစ္စရိထဲဗိမာယသာထေပလာတမေခ6ဖြာ မြစ်ပြရှင်ပယ်ခြင်းပထမတဲ့စိတ်မဲများကို အမြစ်ပြရှင်မုံဆိုတဲ့ခေါင်းစဉ်အောင်မှာသောတာပတ္တိမေဤဘေယအိဒါမစ္စရိထဲဗိမာယာ သာထေပလာတမေခါ6ဖြာမြစ်ပြရှင်ပေခြင်းပထမဒီတော့အိတ်တာတရားရှိနေသေးတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဘလောက်ပဲအိန္ဒြေသိက္ခာကောင်းနေနေသူ့ကိုသောတာပန်လို့မှတ်နိုင်မှာမလားတမက်တဖို့ရတဲ့ပုဂ္ဂိုလ်လို့မှတ်နိုင်မှာမလားမှတ်နိုင်ဘူးထင်ရှားနေတာပဲဟုတ်လားဆိုသောတာပတ္တိမေဣဘေယအိတ်တာမစ္စရိထေဝိမာယာသေ ပါတိပလာတမေခ6ဖြာမြစ်ပြရှင်ပေခြင်းပထမသို့သုံးកောက် ဆိုးဆုံးဖြစ်တဲ့အင်မတန်ယုံညံ့တဲ့အိဒါတရားမိမိတို့တဏ္ဍမှအမြင့်ပြတ်သွားအောင်အ ਨੇ ဆုံးသောတာပတ္တိမေညာဘုံညာလောက်တော့ရထားအောင်တတိပဌာန်တရားကိုဗုဒ္ဓရှင်တော်မြတ်ဖျားညွှန်ကြားတဲ့အတိုင်းကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်အိဒါမစ္စရိယမှာအစပြီးတော့ကိလေသာခတ်သိမ်းကင်းငြိမ်လို့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။